ဒီနေ့ကရေရဲ့ခိုက်တံမှာမြင်တယ်မြင်တယ်ဟုတို့ပေါင်းလိုက်လက်ပြီးတော့မှတ်ရင်းကနေပြီးကိုယ့်ရဲ့တတိသမารီတွေအားကောင်းလာတဲ့အခါမှာအယုံမရှိတဲ့ချိန်လာခဲ့ပြီးတော့ကျုံးနေတာပိုင်းခြားကြည့်မှုအစပေါ်အဲ့ဒါလေးပြောတော့ပါတယ် စိတ်ရှုလို့ရှိအကြောင်းနဲ့အကျိုးဒါလေးကြီးကြည့်လာတယ်ဆိုတာပါလေ။ကြောင်းနဲ့ကျိုးကြည့်ပုံကတော့အများကြီးရှိပါတယ်။ကျုပ်ကြောင်းကြောင့်နာကျိုးဖြစ်ပုံနာကြောင်းကြောင့်နာကျိုးဖြစ်ပုံအဲနာကြောင်းကြောင့်ရုပ်ကျိုးဖြစ်ပုံနာကြောင်းကြောင့်နာကျိုးဖြစ်ပုံနဲ့ရုပ်ကြောင်းကြောင့်ရုပ်ကျိုးဖြစ်ပုံတွေပေါ့လေ။ ကြောင်းရတော့အများကြီးရှိပါတယ်နားရှုပ်မှဆိုရင်အဲ့ဒါကြီးကိုပြောသေးပါဦးတခုလောက်ရှင်းရှင်းချင်းပြောထားနားရှင်းသွားမှနောက်ပြောတာကောင်းပါလားကျောင်းရဲ့အကျိုးရှင်ရင်းကသဘောပေါက်ပြီဆိုလို့ရှိရင်ဒီထဲမှာဖန်ဆင်းစီမဟာဇမကြီးပြုတ်သွားပြီ ဆိုတော့ဘယ်မှာတော့မဟာသမားကြီးရှိတယ်ဆိုမဟာသမားဝါရပေါ့ပါဠိလိုတော့အစ္ဆရနေမနာဝါရပေါ့မဟာသမားကြီးကဖန်ဆင်းတဲ့ဖန်ဆင်းလို့ကမ္ဘာလောကကြီးတက်ရှိတဲ့အရာဝတ္ထုတွေရှိရဆိုတာပေါ့သူယုံနာဖြစ်စေလို့ ကုလတိပ္ပံကြီးရလိုက်ပြီးတော့ရှိတဲ့အခါကျတော့အကြောင်းနဲ့ကျိုးသူ့အကြောင်းနဲ့သူ့ကျိုးကိုယ်ဆက်ဖြစ်ပုံလေးကြီးတည်သွားပြီဆိုရင်ခုနအကြောင်းမဟုတ်တဲ့ဟာကိုအကြောင်းလောက်ယူတဲ့ဝိသမဟိတုကဒိဋ္ဌိပါလေအဲဒါကျင်းသွားတယ်အဲဒါယထာတုယထာဘူတ္တ လူပဿနာလို့ခေါ်ပါတယ်သာဂုတအကြောင်းနဲ့အကျိုးဖြစ်စီကိုပေါ့လေအလူပဿနာဆိုတာလျောစွာရှိတည်တဲ့ဉာဏ်နဲ့အဲဒီဉာဏ်လေးရပါအဲဒီဉာဏ်လေးလက်တွေ့ပြရခြင်းကတော့ အဆုံးချက်လူဒီဝါဒလက်ခံတာပဲဟင်းဒါတော့အတိမှားတော့ယုံမှုတွေလည်းမှားတာပဲအတိမှားတာမိစ္ဆာဉာဏ်ခေါ်တယ်ယုံမှားတာကမိစ္ဆာအဲမိစ္ဆာတတ်တာပေါ့လေသူကမှာပေါ့ လွယ်မှားတဲ့အတိဖြစ်လို့ရှိရင်လွယ်မှားတဲ့ယုံကြည်မှုဆိုတာနောက်ပိုင်းဖြစ်လာတာပဲအခုဒီမှာအကြောင်းနဲ့အကျိုးရှင်ရင်းကကြည့်သွားပြီဆိုလို့ရှိရင်မိစ္ဆာညာနာဆိုတာမရှိတော့ဘူးသမ္မာညာနာဖြစ်လာတယ်သမာဓိရှိရဲ့ကိုယ်စားပေါ်တယ်သမာညာနာအမှန်တည်ရင်လားတဲ့ အမှန်မသိလို့ရှိရင်အလွဲတွေယုံကြည်တတ်တာကိုအမှန်သိသွားတော့ခန္ဓာဝိသသဟနာဆိုသိစသရာဒါတွေလည်းမရှိတော့ဘာလဲကျင်းသွားတာပဲသောသောဘိကဆိုလို့ရှိရင်တော့သူပြောလူပြောနေပါလိအကြောင်းကျိုးပေါ်မှာပေါ့ ပုံမအကြောင်းကျိုးဖြစ်ဆုံးဖြစ်ဆုံးတာဖြစ်စီပေါ့မတိမှုတွေကထပ်နေတာလောကြီးတို့ထပ်နေတာအဲဒါသံမောဟလို့ခေါ်ပါတယ်မောဟဆိုတော့တွေးဝေးတာမုံမောမပြတ်မသားတာပေါ့မုံမုံမောမောမပြတ်မသားစင်တာဟမ် မှားတော့မသိတာပါပဲမသိုံနဲ့မဟုတ်ဘူးမှားတယ်လျှောက်ကြည့်ရတာဒါကသမောစိတ်ကိုပြီးတော့စိတ်ကိုတူခဲ့တာပေါ့စိတ်ကိုမသိတာစိတ်ကိုအတိမှားခဲ့တာပေါ့ဒီမှာတော့အမှန်ကိုလည်းပဲယုံကြည်တဲ့သတ္တရားမဖြစ်တော့ချိုးထွက်သွားပြီဘုရားသူအကြောင်းနဲ့အကျိုးသူ့အကြောင်းနဲ့သူ့အကျိုး စစ်သက်ဖြစ်ပုံလေးတွေကိုလေးမြင်လာတဲ့အခါကိုလေးသိလာတဲ့အခါကျတော့ရှင်းသွားတော့သိစ္ဆာညာဏနေရာမှာသမ္မာညာဏရောက်ပါလေအလင်းရောက်တော့အမောင်ပြောက်ဆိုတာပေါ့လေမောင်ပြောက်တော့ရှင်းသွားပြီဟောဟုတ်ပါလားကျောင်းကျောင်းအကျိုးဖြစ်တယ်တော့ဟုတ်ပါလားခုငါရှင်းနေပြီကြည့်နေပြီ သူ့အကြောင်းကြောင့်သူ့အကျိုးဆရာဆရာအကြောင်းကြောင့်ဆရာဆရာအကျိုးကြီးဖြစ်နေပါလားဆိုတော့ရှင်းတော့တော့သံဃာဆိုတော့မရှိတော့သံဃာရှိတဲ့ခါလာကတော့အဘိလိဝိသဆိုတာအဘိဆိုတာတဲ့တယ်ကြီးလိဝိသဆိုတာစူးဝင်နေတော့အယူဝရအမှားကြီးစူးဝင်နေတာ မာဇမာကြီးရှိတယ်မာဇမာကြီးကဖန်ဆင်းတယ်ဆိုတော့အဲ့ဒါကြီးစိုးနေတာတော်တော်နဲ့ကိုမထွက်ဘူးသူကဒီစိုးနေတာဟင်းဒီလိုကိုပေါင်းလိုက်တယ်ပဲတော်တော်သမုံကပြီးလူဝိသာတဲ့ပြင်းပြင်းထန်ထန်သူသူထဲတဲ့မတိမှုတိမှမှုတွေပဲဟောဒီဖုံးဖြီထားတဲ့ခါကျတော့ဒီနည်းဖြေရပါဘောလေ အဲ့ဒါမှတဲ့တဲ့ကြီးရှင်းဝင်ပြီးတော့ပေါ့လေဆွဲလန်းနေတာပေါ့တော့တတိသမောပိရိဝိသလည်းကျင်းသွားတယ်စိတ္တဗုဒ္ဓနုပသနာဘာဝင်တော့သမောပိရိဝိသပတ်ကြတိတဲ့လို့ဆိုထားပါတယ်အခုလိုကိုယ်ကပေါ်တော့ပေါ်တဲ့ ရှုခွက်တရားလေးတွေပေါ်ဒီသူတို့ဖြစ်တော့ဒီလိုမှပြည့်စုံပန်ကြရအခုတို့သတိပ္ပံလေးနဲ့ရှုလို့အမှန်လေးသိလာပြီအကြောင်းကျိုးဆက်ဆက်ပုံသိလာပြီဆိုလို့ရှိရင်အဲဒီသိလာတဲ့ညာဟာယထာလူဝတ္တနာညာလို့ခေါ်ရတယ်။ဟွန်းထုတ်တိုင်းမှာဆိုတာဘာမှထက်တာရှုသိမြင်တဲ့ညာအကြောင်းနဲ့ဆို ပမတ္တရှိဖြစ်ခြင်းလည်းညာပရိညာကိုပွားစေတဲ့ယောဂီပုဂ္ဂိုလ်ဟာပရိညာကိုရအောင်ဖြစ်စေလို့ရှိရင်ဘုံကိုဖြစ်စီအောင်ဖြစ်လို့ဖြစ်မှပရိတိညာမျိုးဖြစ်ပေါ်လာမှသမောပိနိဝိသပတ္တတိဆိုတော့ဒီဉာဏ်သံတာထိုးမှုကြောင့်ဘုရားအယူဆ သူ့ဝင်နေတဲ့ဟာကိုဘောလို့ဖိတ်ရှားလိုက်တာဖိတ်တော့တာပဲ။ကျောင်းရည်စဲကာလမှာရစီရဲ့အစဉ်ကရုပ်ဒီကြောင်ရုပ်ပေါ့လေ။မြင်တွေ့ခံစားတာကအကျိုးနဲ့ယတိကျိုးနဲ့တရားဟာဖန်ဆင်းတာမဟုတ် ဘုရားကြီးရဲ့ဖန်ဆင်းမှာမဟုတ်လို့ဟုတ်တာကဘာလို့ပေါ်တာကြောင်းကျိုးတာဟုတ်ပဲကြောင်းနဲ့ကျိုးနှီးပြီးတော့ပြင်းနေတာကြောင်းကျိုးပေါ်တဲ့အဲဒီမြင်တဲ့ခိုက်တာမှာအကြောင်းနဲ့ကျိုးတွေရုပ်နာလေးပေါ်နေတယ်ကြောင်းကျိုးပေါ်တဲ့ဟင်းပြိခရုံလားပြိစုတ်ပါဆိုတော့အမှန်တရားရှိပါမလား ကြောင်းကျိုးပေါ်စေရှုမှတ်ခွဲအခုလိုတအားဆိုင်ပြီးတော့ခြေလားကိုက်ရှုပြီးတော့ဒီတတိကြီးစိတ်ဆူဆူတဘာတိကြီးဖြစ်ပြီးတော့တဲ့သွားလို့ရှင်ရှင်းရှင်းလင်းသိလာတာပဲကြောင်းကျိုးပေါ်စေရှုမှတ်ခွဲကျိုးတရားနန္တရားအကြောင်းတရားအကျိုးတရားပေါ်ဒီကိုယ်ကိုယ်ကြာကြာသိပါတော့ပါ ဆုံးကျိုးပေါ်စေရှုမှခွဲရှုကြည့်လို့ကိုယ်ကိုယ်ပြပြသိပါပြီဆိုလို့ရှိရင်တို့လို့တို့လို့ဆိုတာပေါ့လေကြောင်းမတည်ပဲနဲ့အကျိုးတွေပေါ်တာတွေ့ရင်တော့ဆရာကြောင်းမတည်ပဲနဲ့ဆရာအကျိုးတွေရှိတယ်လည်းမသိတော့အကြောင်းမဲ့ဖြစ်လေသလားဒီမှာကြီးရပဲဖန်ဆင်းနေသလား မကြီးကဖြန့်ရင်းထားတာပဲစသည်ပေါ့လေမယုံဒီုံနဲ့အဲဒီလိုဒုလောဒုလောတွေပေါ့ဝိဇိကိစ္စခေါ်ပါတယ်ဒုလောတွေမဆုံးဖြတ်နိုင်တာပေါ့ဝိမတိလူလည်းခေါ်ပါတယ်ဟိုလိုလိုဒီလိုလိုပေါ့လေအသိဆုံးဖြတ်နိုင်တဲ့သဘောတွေရှင်းနေတာတော့ အခုအကြောင်းနဲ့အကျိုးပေါ်သေးမှာအခုတတိပ္ပာနည်းနဲ့ရှုလို့ဝိရိယတတိသမารိသမာဓိခန္ဓာတွေလည်းဖြစ်ဆိုအားကောင်းလာပြီ။အောင်လည်းပါစိတ်တွေတည့်ပြီးတော့ကြည့်ပြီးဆိုလို့ရှိရင်ဟုတ်လားကျောင်းကျိုးပေါ်ထဲမှာရှုမှတ်ပြီးတော့ကိုယ်ကိုယ်အကြောင်းလည်းရှုခွဲပြီးတော့ကြည့်တော့တော့ဟုတ်လားကာရကတိတ်ကြည့်ပါလေကျုပ်တော့ ဆုံးပါးတွေလည်းကျင်းပြီးတော့ကာရကတိတိဖန်ဆင်းသူဆိုတာကလည်းမဟာဇမကြီးအဲ့ဒါပြုတ်သွားတော့တာပဲဒီဝိုင်းရှိတာမဟုတ်မရှိတဲ့အရှိလို့ပြီးတော့အကြောင်းနဲ့အကျိုးသူ့အကြောင်းနဲ့သူ့ကျိုးမသိလို့စိတ်ကူးတဲ့အရှိလို့ပြီးတော့ကိုယ်ပေါ်ကြတာသူတော့ရှင်းသွားပြီဒီသိညာရသွားပြီ ဝိသုရိဝေဆဲမှာလက်သလူဉာဏ်မျိုးပိုင်ပိုင်ရရှိတဲ့ပုဂ္ဂိုလ်ကိုဂုဏ်ပြုချီးကျူးထားပါတယ်ချီးကျူးပုံကတော့လက်သလူဉာဏ်မျိုးနဲ့ကျုပ်ဆိုတဲ့ယောဂီပုဂ္ဂိုလ်ဟာတဲ့ဘုရားမြတ်စွာသာသနာမှာဗုဒ္ဓရည်ရှိမှုမှာ စိတ်ကာယရသွားပြီတဲ့အသက်ရှူချောင်သွားပြီတဲ့ဒီလိုအကြောင်းနဲ့အကျိုးသူအကြောင်းနဲ့ဒီကျိုးဆက်ဆံမသိခင်ကတော့အဲ့ဒါလိုဖန်ဆင်းရှင်ကြီးလိုက်ပြီးတော့ဟုံလို့ဟုံလို့လည်းလိုက်ကိုယ်ဝေရသူဆရာလည်း၆ထားတာမကိုယ်ဝေရင်အဲငရဲ၆သူကိုယ်ဝေရင်ကောင်းကင်ဘုံတင်မယ်ဆိုတာပါလေ ဒါမျိုးတွေပေါ့ဒီမကိုယ်ဝယ်လို့ရှိရင်ကောင်းရမို့မရောက်မရောက်ပါလဲဆိုတယ်ဒီဟမ်အပေလည်းကြပါလဲဆိုတယ်ဒီအဲလိုပုဂ္ဂိုလ်အသက်ရှိကြနေတာပေါ့ဒီတော့ကျောင်းနဲ့ကျိုးသူကျောင်းနဲ့ကျိုးကျိုးရှင်းရှင်းလေးကြည့်သွားပြီဆိုလို့ရှိရင်အသက်ရှူရှောင်သွားပြီဟမ်ဆုံးဖြတ်နိုင်စွာရှိသွားပြီဟမ်မာပြီမမဟုတ်ဘူးဆိုတာပါ မာသမာလည်းသူတွေကိုဆန်းဆောင်လည်းလုပ်မပေးနိုင်ဘူး။ဆင်းရဲအောင်လည်းပဲဒီအပယ်နဲ့ဆွမ်းဆနိုင်ဘူးဆိုတာကောင်းကြည့်သွားပြီ။အဲဒီရှင်းသွားတော့တကူကတော့ကောင်းကင်ဘုံရောက်မှလည်းဆိုရင်မရေကြမှလည်းကြောက်ဆိုတော့အသက်ရှိချက်နေတော့အခုတော့အသက်ရှိ၆သွားပြီ။ပြီးတော့သာသနာမှာထောက်ကြည့်ရလေရသွားပြီ။ဟွန်း ခြေကုပ်ရသွားပြီပေါ့။ဟွန်းထုတ်ရတရားပေါ်လည်းရဲသွားပြီဒီတိုင်းသာသွားဒီတိုင်းသာသွားလို့ရှိရင်သူရဲ့သွားရလမ်းကြောင်းလည်းပဲတေချာသွားပြီတဲ့နိစ္စဆိုတာတေချာတာပေါ့ကိန်းစီတေချာတာပေါ့ဒီမှာတေချာသွားပြီတဲ့ခေပိုင်းညာရင်ဖြည့်သီးသီးတောင်းတော့ ဒီညာလေးတစ်စိမ်ရှိနေလို့ရှိရင်အများရှိနေလို့ရှိရင်သူတော်ရမယ်ပေါ်လမ်းကြောင်းရဲနေတော့ဘယ်တော့မှအောက်တန်းတော့မကြနိုင်ဘူးဆိုတဲ့အတိတ်ပဲပေါ့ဆရာတို့ကိုချီးကျူးထားတယ်ကျူလသောတပန္နာတဲ့မဟာသောတပန္နာကပထမမဲ့ရသွားတော့ အပယ်လမ်းကြောင်းကြီးလုံးဝပိတ်သွားတယ်လို့ပြောလိအခုဒီညာလေးတော့ရတဲ့ပုဂ္ဂိုလ်လည်းပဲဒီတိုင်းသာဆက်သွားလို့ရှိရင်သွားရမယ်ရောက်ရမယ်ဟာကိစ္စမြဲနေတော့သူလည်းပဲသတ္တဗာအသေးစားလေးပါဆိုတာကျူလာသောတ္တပါဏပါအဲ့ဒီတော့ဘုံတင်ချီးကျူးထားပါလေအဲ့ဒီလောက်ဒီဆိုရင်တတိရှိတဲ့ဉာဏ်မှာသို့သောဥပဒနာဉာဏ်တော့မဟုတ်သေးဘူး ဒီလောက်လေးတော့ရရင်လည်းအကုသိုလ်အကြောင်းကိုသိရင်လည်းတော်တော်လေးတော့အတက်လာပါပြီသူ့တိုက်တာနဲ့သူပေါ့လေဒုက္ခခရခိုးတဲ့အတိုင်းပါဒုက္ခလည်းပဲရောက်တယ်ရရောက်သွားပါပြီ။ကုန်တယ်ရကုန်တော့ပါပြီ။အဲဒါတော့ထူးခြားတဲ့အကျိုးပါပဲဒီမှာတော့ဒုက္ခဆိုတာဆင်းရဲပဲ။ ဆင်းရဲဆိုတာမကောင်းတာပဲလက်မခံတတ်တဲ့ဟာပဲနောက်မှလို့ရာတော်ဆင်းတတ္တဝါတွေကကိုယ်မသိတဲ့အရာတွေအလိုလိုလက်ခံရတာဖြစ်နေတာကိုယ်လုံးခံရလို့ကိုယ်ဟာကဆင်းရဲကိုလုပ်တယ်ကြီးလည်းမသိတည်နေတယ်လို့ဟုတ်ဒီပတိလည်းမလုပ်မလုပ်တော့ဆင်းရဲတွေကလာနေတာပဲ လေပတ်ရှိနေတာပဲအဲဒါကိုလေပတ်ရှိနေတာကိုဝတ္တလို့ခေါ်ပါတယ်ဝတ္တနဲ့ဒုက္ခပေါ်လို့ဝတ္တဒုက္ခကြောင်းနဲ့ကျိုးလေပတ်ပြီးတော့ဖြစ်နေတဲ့ဆင်းရဲတွေဆိုပါတယ်ကြောင်းကျိုးနှစ်ဖြာလေပတ်ခါကြောင်းကျိုးနှစ်ပါးဆက်ဆက်ကလေတာဝတ္တမှတ်တာပါလေတဲ့ဆိုတာဖြစ်ဆက်ပြဖြစ်နေတာဒါပါ ဟိုအရှိတန်တဲ့ရည်ကြီးကောင်းမှာတက်ကဒီရည်တွေလာတဲ့ခါကျအဆက်မပြတ်ရည်ကြီးစီးဆင်းနေလို့ပေါ့လေပံကာလည်းပဲဆရာစီကလုတ်နှိပ်ထားလို့ရှိရင်ဓာအားကြီးလာနေတဲ့ခါလဲနေလို့ပေါ့လေမရဘူးအဲဒီသဘောမျိုးပေါ့လေအဲဒါဝတ္တလို့ခေါ်ပါတယ်အဲဒီဝတ္တဒုက္ခတွေရှင်းနေတာပဲကျောင်းကျဆက်ဆက်ပြီးတော့ဖြစ်တာကတော့ အချုပ်အားဖြင့်ဆိုရင်၃မျိုးပဲရှိပါလားဒီကိလေသာဝတ္တဒုက္ခနဲ့ကမဝတ္တဒုက္ခသုံးဝိပါကဝတ္တဒုက္ခသူသုံးမျိုးရှိပါလားကိလေသာဝတ္တဒုက္ခဆိုတာကိုယ်ရမ်းဖို့တွေပေါ့လေကျောင်းနဲ့ဆိုဆက်ဆက်ပြီးတော့လည်းပတ်ဖြစ်နေတဲ့ဆင်းရဲတွေပေါ့ ကမ္မဝတ္တဒုက္ခဆိုတာကအဲဒီညီညာမှုအကြောင်းပြုပြီးတော့ကိလေသာအကြောင်းပြုပြီးတော့ဆင်းဆက်ပြလည်းပတ်ပြီးတော့ဒုက္ခတွေရောက်နေတာပါအပြုအမူတွေပေါ့ကိုယ်လုံးစိတ်သာအပြုအမူတွေပေါ့ဒါတွေပေါ့ဝိပါကဝတ္တဒုက္ခဆိုတာကကောင်းမကောင်းအပြုအမူကြောင့်အကျိုးရအကျိုးဆက်ပေါ်ပြီးခံစားရတာတွေပေါ့ ဒါကဥပက္ခဝဋ္ဌဒုက္ခလို့ခေါ်ပါတယ်ကိလေသာမဝိပါကဝဋ္ဌတုံယုံမှတ်စာပါလိခုနားလည်သွားပါပြီကိလေသာဝဋ္ဌကမဝဋ္ဌဥပက္ခဝဋ္ဌစီရတုံယုံအဲ့ဒီသုံးမျိုးတွေကကိလေသာဝဋ္ဌဆိုတာကိလေသာတွေလည်းအကုန်ယူဖို့မလိုပါဘူး သုံးမျိုးပဲမြတ်စွာဘုရားယူပြထားပါတယ်။ဒီသုံးမျိုးကတော့တိအိုရာနှစ်တဏှာနဲ့သုံးဥပါဒါနဆိုတာပေါ့။ဝိဇ္ဇာဆိုတာကအမှန်တရားကိုမသိတာ။မသိခြင်းပေါ့လေ။မသိအောင်လည်းကြောင်းညာသိတာပေါ့။အမှန်ကိုမသိအမှားတွေသိတာကအဝိဇ္ဇာခေါ်ပါတယ်။ ဘုရားကဒီလိုလုံးမှဒုက္ခရည်ကြီးပဲလို့ဟောတာဒုက္ခကိုဒုက္ခမှမသိတာပေါ့ဒုက္ခကိုမသိတဲ့အပြင်ဒုက္ခလို့ဆန်းတာလို့ထင်တာကြည့်ရတာကောင်းကြားရတာကောင်းနိုင်ရစားထိရကြည့်ရတာကောင်းအကုန်လုံးကောင်းကြီးလို့ထင်မှပြီးတော့အလိုကြီးကြည့်ရတာပေါ့ဒီမှာမသိဘူးဒီမှာမဟုတ်ပေါ့ ဆင်းရဲခြင်းအကြောင်းအာယုံတွေကိုဆာလုံတာပေါ့ဒီကောင်းတာကြီးရင်ကြနာစာထိပြီးကြတာဆာလုံတဲ့သဘောအဲဒါကိုငန်းငန်းတဲ့လောဘနဲ့ပေါ့လေအာကြည့်တဲ့လောဘနဲ့ဆွဲလန်းထားတဲ့သဘောဘုရားဆိုတဲ့ကပြောခဲ့တဲ့အတိုင်းဒီဇီဝအတ္တရှိတယ်ဆိုတော့အယူဆွဲပေါ့အယူလွဲပေါ့အဲ့ဒါပေါ့ ဇဝတာလက်ခံတာလည်းရှိပရမတာလည်းရှိတယ်ဆိုအဲ့ဒါတွေကြည်တဲ့အကုန်လုံးပါသွားတာပါပဲအဲ့ဒါအစွဲတွေပေါ့အဲ့ဒါဥပါဒနာခေါ်ပါတယ်အဲ့ဒီသုံးမျိုးတွေကအဝိဇ္ဇာကတော့အမှန်ကိုအမှန်မသိတာပေါ့အလွဲကြီးကြည့်တာအဝိဇ္ဇာအကောင်းလေး ဘဝကောင်းလေးမျောလင်းတောင်းတာကသနာအဲ့ဒါတွေကိုငန်းငန်းဆွဲမလွတ်ချင်တာသမဏကိုအားကြီးတဲ့သနာပေါ့လေလောဘတွေပေါ့ရမှခြေနှံ့နိုင်တယ်ဆိုတဲ့သဘောပေါ့အားကောင်းတဲ့သနာလောဘအားကောင်းတဲ့ဇီဝအတ္တအစွဲတရားမှတစ်ဆင့်ဆက်ပြီးတော့ပရမတ္တအစွဲပေါ့လေအဲ့ဒါတွေပေါ့ဥပါဒံခေါ်ပါတယ်ကွာ ဒါလူရောယူထားပါတယ်တော့မှာဝိဇ္ဇာတဏဥပါဒသုံးဖြာကိလေဝါတဲ့ဒါဆင်းရဲတာသူတို့ကိုယ်လည်းဆင်းရဲတာသူတို့အကြောင်းပြုပြီးတော့လည်းမဆုံးနိုင်တဲ့ဆင်းရဲတွေကလည်းရှင်းရပါပဲအဲဒါကိုကိလေသာဝတ္တဒုက္ခလို့ဆိုထားပါတယ်သူက ဒီရတော့အဖြစ်ကဘာသူကဘာသားတွေဟာကိုယ်လုံးအပြုအကိုတွေပေါ့လေမကောင်းတဲ့ကိုယ်လုံးစိတ်သားအပြုအကိုတွေကများပါတယ်ကောင်းတဲ့ဆန့်ရှင်းတဲ့ရည်ရှိတဲ့ကိုယ်လုံးကြီးစိတ်သားအပြုအကိုတွေကလည်းပါတယ်မကောင်းတဲ့ကိုယ်လုံးစိတ်သားအပြုအကိုကတော့ဒီတဘာဝအခြေဆိုးတွေပေါ့တတ်တယ်ခိုးတယ်ကာမဆုံးကြတယ် ကမ္မတောင်းကြတာမအာရိတောင်းကြတာလားပြီးတော့လိန်နဲ့ရန်တိုက်တယ်ချိန်မောင်းဆဲဆိုတယ်ဟွန်းပြီးတော့အနှစ်မဲ့တဲ့စာရီလည်းကအချိန်ကုန်ခံပြီးပြောတယ်အနှစ်မဲ့တဲ့စာရီရေးတယ်နားရပါဒါနှုတ်နဲ့စက်တဲ့အခြေစိုးတွေပေါ့စိတ်နဲ့စက်တဲ့အခြေစိုးကတော့ သူသူပိုင်ကြီးစေကိုမတရားလုပ်ခြင်းနဲ့အပိုင်ရှိခြင်းနဲ့တရားသဖြင့်တောင်းယူမယ်ဖလဲယူမယ်ဝယ်ယူမယ်ဆိုတဲ့သဘောမျိုးမဟုတ်ဘူးတခုရင်းများဒီမှာအများကြီးဖြစ်တတ်တော့လိန်ညာပြီးတော့စားတတ်တဲ့ပုဂ္ဂိုလ်လည်းအများကြီးရှိရတာသူရဖြစ်ဖြစ်စီစေခြင်းနဲ့သူရတတ်ခြင်းနဲ့ချက်ခြင်းနဲ့ဖြစ်စီခြင်းနဲ့ကောင်းတာကြီးလည်းကောင်းဆုံးပြဆိုးတာကြီးလည်းဆိုးပြတည်ပြီးတာပဲဆိုတော့ဟောတယ် စိတ်ပိုင်းဆိုင်ရာအကျဉ်းစိုးရေပေါ့။ဒီလောကမှာအဲ့ဒါကြီးရှိကြပါတယ်။အဲ့ဒီအကျဉ်းစိုးတွေကတီးကြောက်ကြောက်မဟုတ်ဘူး။ဒီကရထုံးစာရတရားဆုံးတီးပြီးတော့ကြောက်သွားပြီမယ်လို့တစ်ချိန်မှာအကျိုးပေးဖို့ရာအတွက်သူကတတိစီကြီးခြံထားခဲ့တယ်။ ကောင်းတဲ့အပြုအမူလေးရှိပါတယ်သူများကိုမေတ္တာထားတာရှင်သာသနာတာကူညီခြင်းတာပေါ့လေဒီမှာအဲဒါလေးဆက်ရှင်းတဲ့ကိုလို့စိတ်ကအပြုအမူလေးဖြစ်တတ်ပါတယ်သို့သောအဲ့ဒီအပြုအမူကလည်းပဲဘဝဆင်းရဲလွတ်မြောက်ရေးအတွက်အပြုအမူတော့မဟုတ်ပါဘူးအဲဒါလေးကောင်းတဲ့အကျိုးတွေရပါတယ်ကွာ အဲ့ဒါကဘာအကြောင်းပြုပြီးတော့ဖြစ်တယ်လဲလို့ဆိုတော့ခုနအဝိဇ္ဇာတဏဥပါဒံခေါ်တဲ့ကိလေသာဝတ်အကြောင်းပြုပြီးတော့ဖြစ်တာပါမကောင်းမှုဒုစရိုက်ကြီးဆိုတာမကောင်းမှမသိလို့ပေါ့မသိအောင်လို့မဟုတ်ဘူးကောင်းတယ်လို့ထင်မှတ်လို့ပေါ့ ဆိုးကျိုးပေးမယ်ဆိုတော့လည်းမသိကြောင်းညာကောင်းကျိုးရမယ်ဒါလို့လို့ရှိကောင်းကျိုးရမယ်ဆိုရင်အတိလွဲတာကြီးပေါ့အဲ့ဒါကြီးဖြစ်တာအတိလွဲတော့အဲ့ဒါကိုရချင်လာတာပေါ့လေဆာလောင်းတာတဏှာဖြစ်တာငန်းငန်းတဲ့တဏှာလည်းဖြစ်တာဒီရဲ့ជីវတာလေးကောင်းစားဖို့ရာအတွက်ជីវတာအစွဲနဲ့ပေါ့လေဒါလေးကောင်းစားဖို့ရာအတွက် မကောင်းတဲ့အကျိုးကိုပြုတာပဲအဲဒါကမကောင်းလို့ရတာပေါ့ကောင်းတဲ့အကျိုးကိုလေးတွေကလည်းပဲကောင်းတယ်ပဲဘယ်လောက်ကောင်းလာတော့ဘဝဘဝကြီးဖြစ်လာလို့ရှိရင်ကိုယ်ကကြိုခြင်းနဲ့အိုတယ်ကိုယ်ကမာခြင်းနဲ့နားတယ်ကိုယ်ကနေခြင်းနဲ့သိတယ်ကိုယ်ရှိတော့ကိုယ်ရှိရင်စိတ်ရှိတော့သိတယ်ကောင်းတာတွေကလည်းလည်းဒီအဆိုးတွေကအများကြီးပဲ ဘလို့အတိုင်းသာကြီးကောင်းတယ်ဆိုတာပေါ့လေအဲ့လိုမသိဘူးကောင်းတာကြီးအများကြီးအဆိုးကြီးအများကြီးပဲဆိုတာဒီလိုလည်းမသိဘူးအဲ့ဒါအဟုတ်ထင်တယ်အဲ့ဒါအဝိဇ္ဇာပဲအဲ့ဒီကောင်းတဲ့အပြုအမူလေးဒီကောင်းတဲ့အခြေအနေလေးတွေကိုဆာလောင်နဲ့တောင်းလာတယ်ဆွဲလန်းတယ်ဒီဝတ္တလေးကောင်းစားဖို့ရအတွက်ဒါလေးအဲပြုမှုပြောဆိုချင်စီတယ်ဒါလေးပါ အဲ့ဒါလေးကအဲ့ဒါလေးကကာမလို့ခေါ်ပါတယ်ကာမစေတနာကြီးပါတော့တယ်ဒါကြီးမကောင်းကံကောင်းကံကိုရှုဖို့ရာအတွက်ပဲရှုံစော်ရဲ့စေတနာလေးတွေပေါ့လေအဲ့ဒီစေတနာလေးတွေကပါဠိလိုကာမခေါ်ပါတယ်အဲ့ဒါကိလေသာဟိုအကြောင်းဆိုပြီးတော့ပေါ့လေကောင်းဆိုအမျိုးမျိုးသောကိုယ်လုံးစေတာအကျိုးတွေအဲ့ဒါကြီးလက်ပတ်ပြီးတော့ ဖြစ်လာတာပဲသူတို့ဖြစ်တော့လည်းဆင်းရဲပါပဲနောက်တစ်ချိန်ကျလို့ရှိရင်မကောင်းကံကြောင့်မကောင်းကျိုးတွေကလည်းတလူလူချက်လုံးနဲ့ခံရတာကောင်းကံကြောင့်ကောင်းကျိုးဆိုတာလည်းပဲအိုနာစေဒုက္ခပေတွေကဒါကြီးလည်းမဆုံးနိုင်တာကြီးအများကြီးပါပဲကောင်းတာလေးဆိုတကယ်အမကံရရှိတဲ့ကောင်းတာဆိုဘာမှမရှိပါဘူးဒီမှာအဲဒါလိုကံမျိုး အဲကိလေသာအကြောင်းပြုပြီးတော့ကောင်းဆုံးအပြုအမူတွေပြုတာကကာမဝတ္တာတဲ့လေပတ်ပြီးတော့ဆင်းရဲဒုက္ခတွေဖြစ်နေတာဝိပကဝတ္တဒုက္ခဆက်ရှိပါသေးတယ်ဥပကဆိုတာကကျိုးရင်ကျိုးချက်တရားတွေပေါ့ကျိုးရင်ဆိုတာကအရှိကကောင်းကံဆိုးကံကြောင့် ကောင်းကံကြောင့်ကောင်းဘဝမှာစပြီးတော့လူလောကဆိုလို့ရှိပြီးဝါမျက်နှာဥပ္ပါနဲ့ဥပ္ပရိစပြီးတော့ကုပေါင်းနဲ့ဉာဏ်စပြီးတော့အဲဒီအစာလေးကိုဒါပရိသေရီတဲ့ကာလခေါ်တယ်ဒါအစာပါဟွန်းအစာကောင်းပေါ်နေတယ်ကောင်းစားပါကျိုးရင်းလို့ခေါ်တယ်ဗောဒီကတော့ မကောင်းမကောင်းကံလို့ဆိုမကောင်းဆိုးပေါ့ဆိုးရတဲ့ဘဝတွေမှာစပြီးတော့ဖြစ်တာပဲနော်ကောင်းကံမကောင်းကြကောင်းရအရှင်ရှိတဲ့ဆက်ပြီးတော့ပေါ့လေကိုလိုမြင်လိုက်ကြားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်ဒါတွေဖြစ်နေတော့ဒါကျိုးဆက်ကြီးခေါ်ပါတယ်ကျိုးကြီးကျိုးဆက်ကြီးအဲ့ဒါဒီဟာခုနက ပန်ကလည်းသူတို့လည်းပတ်ပြီးတော့ဖြစ်နေတာသူတို့လည်းပဲရှင်းရဲမှာထည့်ထားပါတယ်အဲဒါကိုဝိပါကဝတ္တလို့ခေါ်ပါတယ်ကိုယ်ကဝတ္တဒုက္ခလို့ခေါ်ပါတယ်အဲဒါလည်းပဲဘာကြောင့်ဖြစ်ကြလို့ဆိုတော့သူပြုထားတဲ့ကောင်းကံမကောင်းကံကြောင့်ကောင်းကံမကောင်းကောင်းကံကြောင့်ကောင်းကျိုးဆိုးပြီး ကျိုးရည်ကျိုးသက်ကြီးဖြစ်နေတာတာဝုဘဂဝဋ္ဌလို့ခေါ်ပါတယ်ဆိုလိုတာကတော့ကိလေသာကိုအကြောင်းပြုပြီးတော့ကာမဝဖြစ်တဲ့ကာမဝတာဝုဘဂဝဋ္ဌဖြစ်တဲ့ဥပဂောဖြစ်လာပြီဆိုလို့ရှိရင်ခုနဝိဇ္ဇာနဲ့သစ္စာကတော့အငွေ့အတက်အနေနဲ့မျိုးနေတဲ့သူကပါလာတာဖြစ်တော့ ဘဝကြီးအဖြစ်ကြီးမမြင်ရဘူးထိုကြည့်ခြင်းရတော့အဲ့ဒါဒီဘဝကြီးဆာလုံးလာကြတော့အာယုန်လေးဆာလုံးလာကြတော့ဆွဲလုံးလာကြတော့ဆွဲလုံးလိုက်တဲ့ကိလေသာတွေကမျိုးမျိုးသောကံတွေကြီးကာမကိလေသာတွေကြီးဒီလိုလည်းပဲဆာလဘတ်တယ်ပြီးတော့မပြောက်ဘူးဖြစ်နေတာပါပါဠိလိုဝတ္တာလို့ခေါ်ရတယ်အဲ့ဒါကြီးကအကုန်လုံး ကဲပတ်ပြီးတော့ဖြစ်နေတဲ့ဆင်းရဲတွေရှိပဲမြတ်စွာဘုရားတို့ဟောထားပါရဲ့အဲဒီဝဆင်းရဲသုံးမျိုးထဲမှာကိလေသာဝတ္တဆင်းရဲဟာအရေးပါဆုံးပဲသူမပြုတ်ကြရသူမကင်းကြရတော့နောက်ပိုင်းကကောင်းကံဆိုးကံကောင်းတဲ့ကုသိုလ်စိတ်ဓာတ်အပြုမကောင်းတဲ့ကုသိုလ်စိတ်ဓာတ်အပြုတွေရတော့ ဖြစ်နေဥမှာပဲအဲ့ဒါကြီးရှိနေသေးလို့ရှိရင်လည်းအကျိုးရင်းကျိုးဆက်တွေလည်းရှိဥမှာပဲဘဝရလာပြီဆိုလို့ရှိရင်ဝိသနဲ့တဏတက်ခံပါလာတော့တခါကိရိတာဝတိတက်ဖြစ်ဥမှာပဲကိရိတာဝကနေပြီးတော့ကာမောကာမောကလည်းဥပကဝဆိုတာဝတ္တဆိုတဲ့အတိုင်းဒီမှာလည်းဆလဘလည်းနေမှာကိရိတာဝမဖြစ်တဲ့မြတ် ကာမဝကလည်းမပြတ်ဥပါကဝလည်းပဲဆက်နေပါပဲဒီလိုမပြတ်ကာမဆက်ဝိပက်မကင်းပြတ်ဆိုတဲ့အတိုင်းပေါ်လေဒါကြီးသွားနေပါပဲကိလေသာဝတ်ပြတ်သွားလို့ရှိရင်ဉာဏ်နဲ့ကာမဝနဲ့ဥပါကဝလည်းပဲသူဒီမင်္ဂလာရအောင်ပြအောင်လုပ်ဖို့မလိုတော့ဘူးကိလေသာပြည့်အောင်လုပ်လိုက်တာနဲ့ပဲဉာဏ်နှစ်ပါးလည်းအလိုလို ဖြစ်ပြီးသားကိုရအောင်လုပ်ပြီးသားဖြစ်သွားတာပါပဲအဲ့ဒါလေးဒီလိုပြကံမဆက်ဥပ္ပကေရပါဆိုတာပေါ့လေလူမှာအစိတ်ပိုင်းအမျိုးမျိုးတွေရှိပါတယ်ခုံပိုင်းဟာအရေးပါဆုံးပဲအဲ့လူတယောက်တိုက်ချင်ပြီဆိုလို့ရှိရင်ခေါင်းဝဲပြလိုက်ရင်ဇာနဲ့အကြီးဘာမှလုပ်ဖို့မလိုတော့ဘူးဒီကိလေသာကိုထည့်ရတယ်ပဲ ခေါင်းပိုင်းနဲ့ဒုက္ခနာကိုယ်ရဲ့ခေါင်းပိုင်းနဲ့တူတဲ့အဝိဇ္ဇာဟာသိအရေးကြီးဆုံးပဲအဝိဇ္ဇာဟာဘဝဖြစ်ခြင်းရဲ့ခေါင်းပိုင်းနဲ့သူကတော့သူရှိနေလို့ရှိရင်ဘဝကြီးဆက်ဖြစ်မှာပဲသိကြတယ်သူရှိလို့ရှိရင်တော့ဘဝမရှိတော့ဘူးအဲဒါသူဖြတ်လိုက်လို့ရှိရင်ဉာဏ်နဲ့ဟာတွေလည်းအလိုလိုဖြစ်ပြီးသားဖြစ်သွားမှာပါပဲ။ အဲ့ဒီအချက်တွေကိုတော့နောက်နေ့ကျမှသာဓုနဲ့လက်ရှိနဲ့ပေါင်းဆက်ပြီးတော့ရှင်းနေတင်ပြပါမယ်ဒီနေ့ကတော့တဏှာကြီးပြည့်သွားတော့ဒီမှာပဲရကြအောင်ဆို